ကာရီဆိုတာပြုလေရှိသူသဟဘုံညာကာရီအတူတကွကောင်းမှုပြုလေရှိသူတို့ဤအသင်လို့အဓိပ္ပာယ်ရသဟဘုံညာကာရီအတူတကွကောင်းမှုပြုလေရှိသူတို့ဤအသင်ကောင်းမှုပြုဖို့ပြုပဲပုဂ္ဂိုလ်တို့ရဲ့အသင်ပေါ်လေ အဲ့တော့အသင်းနာမည်အရာဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေဟာအမြဲတမ်းပဲစိတ်တူကိုယ်တူညီညီညာညာတက်တက်ကြွကြွဘာတွေလောက်ကြမလဲဟဲ့ကုသိုလ်ကောင်းမှုတွေလုံးမှာပေါ့အဲဒါအတူတူကုသိုလ်ကောင်းမှုတွေလုပ်ကြပြီ ဆိုကြတဲ့ကအကုသိုလ်မကောင်းမှုတစ်စုံတစ်ယောက်ကလှုပ်ခြင်းအောင်တော့ တော်ယုံတန်ယုံနဲ့လှုပ်ဖြစ်ပါမလားမလှုပ်ဖြစ်ဘူးငါတို့ဟာသဟပုံညကာရီအသင်သူသင်သားတွေကောင်းမှုကုသိုလ်ပြုဖို့ပြုပဲသင်္နာတွေကောင်းမှုပဲပြုဖို့တို့ရည်ရွယ်ပြီးလှုပ်လာတာငါမကောင်းမှုပြုရှက်เสียကြီးနောင်မှမကောင်းရုပ်ပေးတာဆင်းရဲရုပ်ပေးတာထားအောင်အခုသဟပုံညကာရီအသင်သူအသင်သားကမကောင်းမှုပြုတယ်ဆိုရှက်เสียကြီးပဲ အဲလိုရှက်တတ်လို့ဆင်ញင်ပြီလို့ရှက်တတ်ပြီဆိုရင်တော့ပြုပြအောင်မလားမပြုပြတော့ဘူးဒါပေမဲ့မရှက်တတ်ရင်တော့ပြုမှာပဲအရှက်မရှိတဲ့လူတွေမကောင်းမှုပြုဖို့ရမခဲရမှုလေလွယ်လွယ်နဲ့ပြုပြီးတော့မကောင်းမှုပြုဖို့ပဲစဉ်းစားနေကြမကောင်းမှုပြုဖို့စဉ်းစားတော့မနှောကဒုစရိုက် မကောင်းမှုပြောပြုဖို့ရပြောဆိုပြုလို့ပြောဆိုညှိနှိုင်းတော့ဝစီကံအကုသိုလ်ဝစီကံဒုစရိုက်စဉ်းစားစဉ်စဉ်ပြောဆိုတိုင်ပင်တဲ့အတိုင်းမကောင်းမှုတွေပြုပြန်တော့ကာယကံဒုစရိုက်ရှက်လို့လှုပ်ဖြစ်တာလားမရှက်လို့လှုပ်ဖြစ်တာရှက်မရှက်လို့လှုပ်ဖြစ်တာ ဟုတ်ကဲ့လားမရှက်တာကိုပါဠိကအာဟိရိကတဲ့အာဟိရိကဟိရိကရှက်တာအာဟိရိကကမရှက်သူအဲ့တော့မရှက်ရင်လည်းအကုသိုလ်ပြုမိတာပဲတခါအကုသိုလ်ကြောင့်ရမယ်ဆိုကြဆင်းရဲကြမကြောက်ရင်ဟော အကုသိုလ်ပြုမိမှာပဲအကုသိုလ်ကြောင့်ရရှိမဲ့ဆိုးကျိုးဆင်းရဲကျိုးကြောက်ရင်တော့ပြုပြပါမလားမပြုပြဘူးကြောက်တာကိုဩတ္တပလို့ခေါ်တယ်အကုသိုလ်ပြုရမှာကြောက်တာကိုဩတ္တပပြုရမှာကြောက်တာဆိုတာပြုခြင်းကြောင့်ရမယ်ဆိုးကျိုးဆင်းရဲကျိုးကိုကြောက်တာအဲ့ဒါကတစ်မျိုး အကုသို့အလုံးမို့လောက်ရမှာကြောက်တာအဲ့ဒီကြောက်တာကတစ်မျိုးပေါ့ဒါအကုသို့လောက်ပဲမကောင်းတဲ့လောက်ပဲမလောက်ဝမှာဘူးဆိုပြီးကြောက်တာကအကုသို့အလုံးမှန်းသိလို့အပြစ်ရှိတဲ့အလုံးမှန်းသိလို့ကြောက်တာနောက်တစ်ခုကအဲ့ဒီအကုသို့လောက်လိုက်ရင်ရရှိမဲ့ဆိုးကျိုးဆင်းရဲကျိုးကိုသိလို့ အဲ့ဒီဆိုးကျိုးဆင်းရဲကျိုးကြောက်တာအဲ့ဒါလဲဩတ္တပပဲနှစ်ခုလုံးပဲအဲ့ဒါလို့ဩတ္တပရှိရင်လုံနိုင်မှာမလားမလုံဘူးအဲ့တော့အကုသို့မပြုတ်မိဖို့ရာဘာရှိဖို့လိုသလဲဟိရိနဲ့ဩတ္တပလို ဘုန်းကြီးတွေလမ်းပေါ်ထွက်မေတ္တာသုတ်ရွတ်ကြရကငါတော့ရေဒီယိုပဲနားထောင်တယ်ရေဒီယိုနားထောင်တယ်ဆိုတာဗမာရေဒီယိုမဟုတ်ပါဘူးဗမာရေဒီယိုနားထောင်ရင်အများအားအလိန်ခန်းနေရတာဒီဘက BBC တို့ VOA တို့ဘာတို့ညာတို့အဲ့ဒါနားထောင်ဒီမှာတနေ့ကမြန်မာနဲ့ထိုင်းနယ်ကြားနယ်စပ်ကိုပြေးလာတဲ့ စစ်သားလေးတယောက်16နှစ်သားဆိုတော့မှအဲ့ဒါသူတို့ BBC ကတွေ့လို့မလို့အကျိုးကြောင့်မေးတယ်ဘာလို့ထွက်ပြေးလာလဲလို့ဆိုတော့သူ့မှာထွက်ပြေးလာတော့တဏှပါတယ်လေဒါပေမဲ့တောထဲမှာကရင်သဘုံတွေ့တော့ကရင်သဘုံစီမှာတဏှအပြစ်ခဲ့တယ်မအားလည်းမရဘူးမရင်တော့လည်းဟောဖန်တာမဟုတ်ဘူးဒါ နေဆက်ရတော့သူ့မှာသဏ္ဍမပါပါဘူးသူကပြောတယ်ဆန္ဒပြတဲ့ဘုန်းကြီးတွေကိုရိုက်ဖို့ပြစ်ဖို့လူရွေးတဲ့အခါသူ့ပါထဲ့ရွေးထားတယ်တဲ့သူတို့တက်က14ယောက်ရွေးတယ်တဲ့အဲ့ဒါသူ့ပါရွေးထားတယ်ရွေးထားတော့ ရွေးထားပြီးသင်္นานပေးတယ်တဲ့သင်္นานကပထမဆုံးဆန္ဒပြတဲ့ဘုန်းကြီးကိုရိုက်ရမယ်ရိုက်လို့မှမနေသေးဘူးထပ်ပြနေတဲ့ဆိုရင်သဏ္ဍာန်နဲ့ပြည့်ရမယ်အဲဒါလိုအမိတ်ပေးပြီးတော့သင်္นานပေးတယ်ကျွန်တော်ကဘုန်းကြီးကိုမရိုက်လည်းမရိုက်ဝင်ဘူးမပြစ်လည်းမပြို့ဒါကြောင့်မလို့အဲ့ဒါအဲ့လိုမရရမပြည့်ရအောင်ဆိုပြီးကျွန်တော်ဒီဘက်ထွက်ပြေးလာတယ်နှစ်ယောက်တည်းသူတို့ တခြားရဲဘော်တွေလည်းမလုတ်ချင်ကြဘူးတဲ့ဒါသူတို့လည်းတိတ်ပြီးတော့ငြီးကြကြောက်ကြတယ်ဒါပေမဲ့သူတို့တော့ပြေးမလားမပြေးဘူးလားမသိဘူးတဲ့ကျွန်တော်တို့နှစ်ယောက်ကတော့ပြေးလာတာပဲတဲ့ဘာဖြစ်လို့ဘုန်းကြီးမရိုက်ချာတော့အာဘုန်းကြီးကျွန်တော်တို့ကိုးကွယ်ထားတာဗျာဘုန်းကြီးပြဘုန်းကြီးရရင်အဲ့ဒါတော့အပြစ်ကြီးတာပဲရှိမလဲ အဲ့ဒီမကောင်းမှုကျွန်တော်ကြောက်လို့မလို့ပြေးလာတယ်အဲ့ဒါ BBC ကမေးလို့ပြောတာအဲ့ဒီရဲဘော်မကောင်းမှုပြုပြစ်နေလားဘာဖြစ်လို့တော့ဩတ္တပါရှိလို့ဟုတ်ကဲ့လားဩတ္တပါရှိလို့အဲ့မကောင်းမှုလောက်ရမှာကြောက်လို့ပြေးလာတာတဲ့အဲ့ဒါကြောက်လို့ပြေးလာတဲ့ ကြောက်ပါကြောက်တယ်ဆိုရင်တော့ရှက်ကောမရှက်ဘူးလားရှက်ပါရဲ့ဗျာရှက်မှာပေါ့အဲ့ဒါကြောင့်မလို့ပြေးရတာလေအဲ့တော့အဲ့ဒီရဲဘော်အဲ့ဒီအင်မတန်ကြီးမားတဲ့အကုသိုလ်အလုပ်ကြီးသူမလုပ်ဖြစ်တာဘာကြောင့်ဟေရီနဲ့ဟောတပ္ပရှိလို့ဟုတ်တယ်မလားအရှက်အကြောက်ရှိလို့ဒါဖြင့်ခိုင်းတဲ့လူတွေကအရှက်အကြောက်ရှိသလား ဒါဖြင့်အဲ့ဒီရဲဘော်နဲ့သူ့ခိုင်းတဲ့အပေါ်ကလူတွေဘယ်သူကသူတော်ကောင်းတော့ဘာကြောင့်သူတော်ကောင်းတော့အရှက်အကြောက်ရှိလို့ဟုတ်ကဲ့လားအရှက်အကြောက်ရှိရင်သူတော်ကောင်းဖြစ်တာပဲအရှက်အကြောက်မရှိရင်သူရုံမှာပဲဟုတ်ကဲ့လားဒါဖြင့်ဒီရဲဘော်သေးဇောက်ထိုးလားမိုးမြော်လား မိုးမြုပ်ဟောမဟုတ်ဘူးလားသူ့ခိုင်းတဲ့လူတွေသေရင်နော်အဲသူတို့ဆရာကြီးစီသွားမယ်ဟိုဆရာကြီးကလက်ရခေါ်နေတာအောက်ကလေဟုတ်လားဒီတော့ပဟပုံညကာရီကောင်းမှုအတူပြုပဲ့အသင်းဆိုတော့သူတို့ဟာကောင်းမှုကုသိုလ်ပဲပြုကြမယ်ခုနလိုပဲ တကယ်လို့တစုံတယောက်ကမကောင်းမှုအကုသိုလ်ပြုလို့စိတ်ပေါ်လာတောင်မှပဲငါဟပုံညကာရီအသင်းသားပဲတဲ့ကြောင့်မကောင်းမှုကုသိုလ်ပြုဖို့ရပြပြုဖို့စိတ်တွေပေါ်နေလေဒီစိတ်တွေမကောင်းပါဘူးဆိုပယ်မှာပေါ့ပယ်ပြီဆိုလို့ရှိရင်မကောင်းမှုအကုသိုလ်ပြုပြအောင်မလားအဲ့ဒါရှက်လို့မဟုတ်လားဟုတ်ကဲ့လားရှက်လို့အဲ့တော့ကောင်းမှုကုသိုလ်ပြုတယ်ဆိုတော့က ကောင်းတာကိုသဘောကျလို့ပြုတာပဲကောင်းတယ်ဆိုတာအပြစ်ကင်းတာမဟုတ်ဘူးလားအပြစ်ကင်းတာလောက်ရတာသဘောကျလို့ပြုတာပဲအဲတော့အပြစ်ကင်းတာကသဘောကျလို့ကောင်းအပြစ်ကင်းတာလောက်ရတာသဘောကျလို့ပြုတယ်ဆိုကြတဲ့ကသူတော်ကောင်းလားသူယုံမှလားသူတော်ကောင်းလက္ခဏာ၃ပါးတဲ့ သူစိန်တိတာစိန်တာသူဘာတိတာဘာသာတဲ့သူကတကံမာတဲ့သူတော်ကောင်းလက္ခဏာသုံးပါသူတော်ကောင်းများဟာတဲ့အပြစ်ကင်းတာကောင်းတာပဲခြံတွေးတယ်အဲ့ဒါလက္ခဏာတစ်ပါးသူတော်ကောင်းများဟာအပြစ်ကင်းတာကောင်းတာကိုပဲပြောတယ်တဲ့ အပြင်းမဲ့ကင်းတာမကောင်းတာမပြောဘူးတဲ့သူတော်ကောင်းများဟာ အပြစ်ကင်းတာကောင်းတာကိုပဲလုပ်တယ်တဲ့အပြစ်မကင်းတာမကောင်းတာမလုပ်ဘူးအပြစ်ကင်းတာကြံတွေးတယ်အပြစ်ကင်းတာပြောဆိုတယ်အပြစ်ကင်းတာပြုလုပ်တယ်ကောင်းတာတွေကြံတွေးတယ်ကောင်းတာတွေပြောဆိုတယ်ကောင်းတာတွေပြုလုပ်တယ်ကာယကံလည်းကောင်းဝစီကံလည်း ကောင်းမနောကလည်းကောင်းအပြစ်ကင်းတယ်ဒီတော့ကောင်းတာလုပ်ရတာသဘောကျတယ်ဝမ်းသာတယ်စိတ်ပါဝင်စားတယ်ဆိုတဲ့ပုဂ္ဂိုလ်ဟာကောင်းတာပဲပြောမှာပေါ့မဟုတ်ဘူးလားကောင်းတာပဲလုပ်မှာပေါ့ဟုတ်ဘူးလားဘဝပေါင်းစုတောင်းအထုတွင်ကောင်းပြု ကောင်းပြောကောင်းသဘောနဲ့ကောင်းသဘောနှလုံးတဖြောင်းသုံး၍သလုံးစင်ဖြူထိုးသည်သူကငါမူကောင်းမှုအစုစုကိုဆေးပြုခဲ့မိရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလှိုင်းဖြင့် ရှက်တိုင်းရစ်လီချမ်းမြေကြည်၍ဤဒီဘဝနောင်ဘဝနှင်ဘဝဆက်ဆက်တန်တာဆက်ဝဲစိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းညို့ဒီရတိုးသူဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝယ်နတ္ထံသံမိုးရီကြာဘူးရဲ့လားဘယ်တော့မှကြာဘူးတော့ အဲ့ဒါကောင်းတာကြံတွေးကောင်းတာပြောကောင်းတာလုပ်တဲ့သူတော်ကောင်းတို့ရဲ့တဘာဝမဟုတ်လားဟုတ်ကဲ့လားအဲ့တော့မကောင်းတာကြံတွေးမကောင်းတာပြောမကောင်းတာလုပ်ဆိုတဲ့ပုံကတော့သူကသူရဲ့အပြုအပြောသဘောမဖြူ အပြုလဲသဘောမမဖြူအပြောလဲမဖြူသဘောလဲမဖြူဆိုတော့ကာယကံဒုစရိုက်ဝစီကံဒုစရိုက်မနောကံဒုစရိုက်ကြီးပဲမဟုတ်လားအဲတော့သူကတတ္တဝါချမ်းသာစေဖို့စိတ်ပဲရှိမလားပျက်စီးစေဖို့စိတ်ရှိမလားဟိုစကားကြားဘူးလားသူ့ကိုကိုဖြက်ကိုလှင်ပြက်ဤ ဗါတဲ့တာဘာပြောတာသူများပျက်စီးနေတာအောင်လုပ်ရဲ့ကိုယ်ပျက်စီးနေတာတာပဲဟုတ်တယ်မဟုတ်လားအဲ့တော့ကာယကံဒုစရိုက်ဝစီကံဒုစရိုက်မနောကံဒုစရိုက်ဆိုတာသူမြတ်ပျက်စီးဖို့ပဲပြုလုပ်ပြောဆိုကြံတွေးနေတာမဟုတ်လားအဲ့ဒီလူကဘာနဲ့တူတယ်လဲလို့ဆိုတော့ မစင်းကိုပါဇက်ထဲငုံပြီးတော့သူမြထွေးတဲ့လူနဲ့တူတယ်ဒီလူတော့မစင်းနေပေရောဟဲ့ဆိုပြီးပါဇက်ထဲမစင်းနဲ့ငုံပြီးအဲ့ဒီလူကိုထွေးလိုက်တယ်မဟုတ်ဘူးလားမတူဘူးလားသူ့ကိုကိုဖြက်ကိုလင်ပြဲအေးမလားသူမြမစင်ပေးစေရင်နာနဲ့ပဲ ကိုကမစင်ပေုံမကဘူးမျိုးတောင်မျိုးနေရတာမဟုတ်လားဟုတ်လားအဲ့ဒါဒုစရိုက်သမားတို့ရဲ့လာရဒုစရိုက်သမားတို့ရဲ့သဘာဝပေါ့မဟုတ်ဘူးလားအဲ့တော့အခုနရဲပေါ်လေးဆိုလို့ရှိရင်တော့အဲ့ဒီဒုစရိုက်သမားတွေနဲ့ပေါင်းလို့ဖြစ်ပါမလားမဖြစ်လို့ပြေးတာပေါ့မဟုတ်လားမဖြစ်လို့ပြေးတာပေါ့ဒုစရိုက်သမားနဲ့ပေါင်းရင်သူဟာ ဒုစရိုက်ပဲလှုပ်ဒုစရိုက်ပြောဒုစရိုက်ကြံတွေးလှုပ်ရမှာမဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်ခုလဲဆင်းရဲ့နောင်လဲဆင်းရဲ့ဟုတ်တယ်မလားအဲ့တော့ तू ကသူ့စရိုက်စိတ်ထားရှိတော့ဒုစရိုက်သမားနဲ့နေလို့မရတော့ထွက်ပြေးအပြင်ရောက်တဲ့အခါကျတော့သူ့စိတ်ကိုကသူ့စရိုက်စိတ်ထားရှိတော့အပြောလဲသူ့စရိုက်ပြောအလုံးလဲသူ့စရိုက်လှုပ်တယ်ဆိုတော့သူ့မှာကုသိုလ်ကောင်းမှုကြီးဖြစ်မှာပေါ့မဟုတ်ဘူးလား အဲ့ဒီတော့မိုးမျောတော့မှာပေါ့မဟုတ်လားဘဝပေါင်းစုတောင်းအတူတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသဘောနှလုံးတစ်ဖြောင်းသုံး၍သက်လုံးစင်ဖြူထိုသည့်သူကငါမူကောင်းမှုအစုစုကိုစီပြုခဲ့မိရတော်ပြီဟုမိမိပြုမှုသန့်စင်ဖြူ၍ ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလိုင်းဖြင့်ပြန်စဉ်းစားမိတိုင်းကိုယ်အလုပ်တွေကအပြည့်ကင်းစင်ကြနေတယ်ကိုယ်အပြောတွေကလည်းအပြည့်ကင်းစင်ကြနေတယ်ကိုယ်အကြံတွေးတွေကလည်းအပြည့်ကင်းစင်ကြနေတယ်ဆိုတာတွေပဲတွေ့တော့ကအဲဒါလို့ကောင်းတာတွေပဲတွေ့မိတဲ့စိတ်ဟာပျော်မလားစိတ်ဆင်းရဲမလားပျော်ပါဘူးပျော်တာပေါ့ဒါကြောင့် ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍သက်လုံးစင်ဖြူထိုသည့်သူကငါမှုကောင်းမှုအစုစုကိုဆေးပြုခဲ့မိရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကိုတွေ့တော်မိတိုင်းပီတိလှိုင်းဖြင့်တွေးမိတိုင်းဆင်ញင်မိတိုင်း ငါဘဝအရာတော်လေးစွာ ကောင်းတာတွေပဲပြောမိတယ်အပြစ်ကင်းတာတွေပဲပြောမိတယ်အပြစ်ကင်းတာတွေပဲလုပ်မိအပြစ်ကင်းတာတွေပဲကြံတွေးမိတယ်လို့စိတ်ထဲမှာဝမ်းသာပြီးတော့ပီတိလှိုက်နေထားတယ်အ ਨੇ ဆုံးအဖြစ်တစုံတရာအခက်ခဲရှိနေတာကိုကိုကတကယ်စေတနာနဲ့ကူညီလိုက်လို့သူအခက်အခဲကလွတ်သွားတယ်ဆိုရင်ပဲဝမ်းမသာဘူးလားနဲတဲ့ပီတိမဟုတ်ဘူး ဟုတ်ကဲ့လားအဲ့ဒါမျိုးတခုမပြောနဲ့အကျဉ်းငိမ်သူတော်ကောင်းကတော့ပြုမှာပေါ့မဟုတ်လားအဲ့တော့အဲ့လိုပြုတဲ့သူတော်ကောင်းကလည်းပဲဒုစရိုက်သမားနဲ့ပေါင်းလို့ရမလားမရပါဘူးဘယ်လိုပုံကုနဲ့မှပေါင်းလို့ရမလဲသူတော်ကောင်းနဲ့ပဲပေါင်းလို့ရမယ်ဟုတ်ဘူးလားအဲ့တော့သူတော်ကောင်းနဲ့ပဲပေါင်းလို့ရအောင်ဖြည့်ရည်နဲ့ဩတ္တပရှိရမယ် ဟုတ်လားဣရိနဲ့ဝတ္တပဘာလဲရှဲရမယ်ကြောက်ရမယ်ဟုတ်ကဲ့လားဣရိဝတ္တပရှိရင်ရှဲကြောက်ရှိရင်သူတော်ကောင်းဖြစ်တဲ့ရှဲကြောက်မရှိရင်သူယုံမှာပဲအဲဒါလို့စိတ်ကလည်းအမြဲတစေအဲ့လိုစိတ်တာဆူတောင်းကလည်းအဲ့လိုဆူတောင်းရဘယ်လိုဆူတောင်းရမှာလဲ အဲ့တော့သဟဘုံညကာရီ အသင်းဆိုတာဒီတဘောပဲမဟုတ်လားအဲ့လိုပညာရှိသူတော်ကောင်းနဲ့ပေါင်းသင်ပြီးပညာရှိသူတော်ကောင်းပြောတဲ့တရားစကားတွေနာကြားရပြီးပညာရှိသူတော်ကောင်းတွေကျင့်ကြံသလိုကုသိုလ်ကောင်းမှုတွေပဲပြုစုစည်းဘူးကျင့်ကြံပွားများအားထုတ်ပြီးဆိုတော့ရတဲ့အကျိုးကကောင်းယူချမ်းသာကြီးပဲဟုတ်လား အဲ့ဒီဆူတောင်းဟာသူတော်ကောင်းဖြစ်ဖို့ဆူတောင်းတဲ့ဆူတောင်းပဲစဉ်းစားမိလားစဉ်းစားမိပါဗျာပါဇက်ကရလို့သာဆိုးနေတယ်ဘာမှမသိဖြစ်နေဦးမယ်အဲ့ဒါရှေးကဖရာအလောင်းသူတော်ကောင်းတွေတောင်းတဲ့ဆူဖရာအလောင်းသူတော်ကောင်းတွေတောင်းတဲ့ဆူဘာလနာပသေနာသူနေ ဘာလေနာနာသဟသံဝရေဘာလေနံလာပတံလာပံနာကရေနသရောစရေဒေရန်သူနေသူနေဒေရန်သဒေရေနသဟသံဝတိဒေရေနံလာပတံလာပံတံကရေတံသရောစရေ ဒေရန်ပညာရှိသူတော်ကောင်းကိုပတ်သေးတွေ့ရကြုံရဆုံးရပါလို့ဤဒေရန်ပညာရှိသူတော်ကောင်းတို့ပြောတဲ့စကားမှန်တရားမှန်ကိုသူနေနာရကြရပါလို့ကုန်ဤဒီရန်ပတ်သေးသူနေဒီရန်ဒီရေနာပညာရှိသူတော်ကောင်းနှင့်တဟအဒုရကွာ ဝသေဆက်ဆံပေါင်းသင်မိဝဲ၍နေရပါလို့ဤပညာရှိသူတော်ကောင်းမှုကိုပဲတွေ့ရင်ကြုံရင်ဆုံရင်ပါတယ်တွေ့ရကြုံရဆုံရပါစေပညာရှိသူတော်ကောင်းပြောတဲ့စကားပဲနားထောင် ပြရစေနားထောင်နိုင်ရပါလို့ဤပညာရှိသူတော်ကောင်းနဲ့ပဲအတူတကွပေါင်းဖော်စည်းကရှင်တွဲပြီးတော့နေထိုင်နိုင်ရပါလို့ဤဒီရေနာ ဒီရေနံလာပသံလာပန္တံကရေတံသရောစယေဒီရေနာပညာရှိသူကသူတော်ကောင်းနှင့်အန္လာပသံလာပံအန္လာပသံလာပစကားပြောဆို၍နေရခြင်းကိုကရေပြုအပ်ပါလို့ဤပညာရှိသူတော်ကောင်းနဲ့ပဲစကားပြောဆိုနေရပါလို့ဤတန်ထိုပညာရှိသူတော်ကောင်းပြောဟောပြောသောစကားကိုရောစရေနှစ်သက်ရပါလို့ဤ ကရေလိုက်နာရပါလို့ဤပညာရှိသူတော်ကောင်းနဲ့သာစကားပြောဆိုပြပြောဆိုခွင့်ရရပါလို့တဲ့အဲ့ဒီပညာရှိသူတော်ကောင်းပြောတဲ့စကားတွေကိုလည်းပဲနှစ်သက်ရ ပါလို့တဲ့အဲ့ဒီစကားတွေတိုင်လည်းပဲလိုက်နာပြီးလှုပ်ဆောင်ရပါလို့ဤအဲ့ဒါနဲ့ယောဂီတို့နေ့စဉ်ဆူတောင်းနေတာနဲ့တူသလားမတူဘူးလား အဲ့ဒါသူတော်ကောင်းဖြစ်ဖို့စုကောင်းတာဟုတ်လားပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံးစည်းပေါင်းသင်ဆက်ဆံရ၍ပညာရှိသူတော်ကောင်းနဲ့ပဲတွေ့ကြုံရလို့တယ်သူတော်ကောင်းမဟုတ်တဲ့လူနဲ့မတွေ့ကြုံခြင်းဘူး သူတော်ပညာရှိသူတော်ကောင်းနဲ့ပေါင်းသင်းဆက်ဆံလို့ရလို့တယ်ပညာရှိသူတော်ကောင်းပြောတဲ့စကားပဲနားထောင်ရလို့တယ်ပညာရှိသူတော်ကောင်းတွေကျင့်တဲ့အတိုင်းပဲလိုက်နာကျင့်ကြံရလိုပါတယ်အဲ့ဒါလို့ဖြစ်ပြရစေဆိုအဲ့ဒီဆူတောင်းတဲ့အတိုင်းဖြစ်ရင်သူတော်ကောင်းဖြစ်မလားသူစရုပ်ဖြစ်မလားသူတော်ကောင်းဖြစ်ရင်ချမ်းသာမလားဆင်းရဲမလားဟုတ်ကဲ့လား သူတော်ကောင်းစိတ်ဓာတ်ရှိပြီးတော့သူတော်ကောင်းအပြောပြောသူတော်ကောင်းအလုပ်လုပ်ပြီးဆိုတော့မသူတော်နဲ့ပေါင်းသင်းဆက်ဆံခြင်းမအောင်မလားတွေ့ခြင်းမြင်ခြင်းမအောင်မလားမသူတော်စကားနားထောင်ခြင်းမအောင်မလားဟုတ်ကဲ့လားအဲ့ဒါလို့ဆိုရင်ဆင်းရဲမလားချမ်းသာမလားဘာလနာပတေနသူနေဘာလေနာနာသဟသံဝတိ ဘာလံသူတော်မဟုတ်သူယုံမှာကိုနတ်ပတ်သိမတွေ့မယုံမဆုံရပါလို့ဘာလံသူတော်မဟုတ်သူယုံပြောတဲ့စကားကိုလည်းနတ်သူနေနားမထောင်ရပါလို့မကြားရပါလို့ဘာလေနသူတော်မဟုတ်သူယုံနဲ့တဟအဒုရကနာတံဝသေးပေါင်းဖော်၍မနေရပါလို့ဤ ဘာလေနာသူတော်မဟုတ်သူယုတ်မှနဲ့သူအာဘာရေနာသူသူတော်မဟုတ်သူဘာလေနန္လပဘာလေနာသူတော်မဟုတ်သူယုတ်မှနဲ့အလာပသံလပံစကားပြောဆိုခြင်းကိုနာကရေမပြုရပါလို့ဘာလေနန္လပသံလပံတံကရေနာစရောစရေတံထိုသူတော်မဟုတ်သူယုတ်ပြောတဲ့စကားကို နာရောစရေမနစ်သက်ရပါလို့တခါတရံကြတော့သူတော်မဟုတ်သယောကအပြောကောင်းတဲ့အခါကြတော့သူစကားဟုတ်သယောရောကိုကထင်ရင်ထင်းသွားမှာကိုအဲဒါလို့အခြေအနေလည်းမရောက်ရပါလို့ပညာမဟုတ်သူတော်မဟုတ်သူယောပြောတဲ့စကားမှန်သမျှဒါလမ်းမကြီးပဲမကောင်းတဲ့စကားကြီးပဲငါနှစ်သက်လို့မဖြစ်ဘူးလို့အဲဒါလို့ညာသက်ဝင်နိုင်ရပါလို့ဤဒီသဘော တန်ထိုသူတော်မဟုတ်သူတို့ပြောတဲ့စကားကိုနာရောစရေမနစ်သက်ရပါလို့နာကရေမလိုက်နာမလောက်ဆောင်ရပါလို့အဲ့ဒီရဲဘော်လေးဟာသူတော်မဟုတ်သူတို့ပြောတဲ့စကားကိုနားလည်းမထောင်ကျင်ဘူးသူတို့စကားအတိုင်းလိုက်နာလည်းမလောက်ချင်တဲ့အတွက်ပဲပြေးတာမဟုတ်လားသူရုပ်ခွာချဲတော့ဘာနဲ့တွဲမလဲ ဟဲ့သူရုပ်ခွာရှဲသူတော်တွဲအမြဲချမ်းသာသည်ဟုတ်ကဲ့လားပါတယ်တော့ဒီတော့သူရုပ်ဆိုတာကတော့သူရုပ်ရဲ့အပြောဆိုအကြံတွေးမှန်သမျှမိတွေပဲ သူတော်ကောင်းရဲ့အပြောဆိုအပြုလုပ်အကြံတွေးတွေမှန်သမျှရေတွေပဲမဟုတ်ဘူးလားမိစရာပါတော့ရေစရာပါတော့မိနဲ့ရေနဲ့ပေါင်းလို့ရမလားမရပါဘူးဗျာရေများရင်တော့မိငိမ့်မှာပေါ့မိများသွားရင်ရေခန့်တော့မှာပေါ့မဟုတ်ဘူးလားတွဲလို့မရဘူးဒီတော့အခု စုပေါင်းပြီးတော့နေစွမ်းကတ်တယ်ဆိုတာဟာကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လားကောင်းတဲ့အလုပ်စိတ်တူသဘောတူပြုတယ်ဆိုကြတဲ့ကပေါင်းလို့ရလို့မဟုတ်လားအဲ့တော့ကောင်းတဲ့အလုပ်ကိုစိတ်တူသဘောတူပြုတယ်ဆိုကြတဲ့ကသူစရိုက်လားဒုစရိုက်လားသူစရိုက်ပြုတော့သူတော်ကောင်းပေါ့ဟုတ်ဘူးလား နေ့စဉ်ဆူတောင်းနေနဲ့မကိုက်ညီဘူးလားနေ့စဉ်ဆူတောင်းတော့နေကိုက်ညီတယ်အဲ့တော့တခြားများများလောက်တာကိုင်တာမပြောနဲ့ဒီနေ့တနေ့လေးဆွမ်းစုပန်းကျွေးတဲ့ဟာလေးကိုပဲကိုပြန်များ တွေးမိရဲ့ငိုခြင်းစိတ်ပေါ်မလာဘူးလားဟမ်ဝမ်းသာလို့ပြောတာလေဝမ်းသာလို့ငိုခြင်းစိတ်မပေါ်ဘူးလားပြောတာ ဟုတ်ကဲ့လားဒါကြောင့်အဲ့ဒီငိုခြင်းစိတ်ပေါ်အောင်ဝမ်းသာတယ်ဆိုတာပီတိပြောတာမဟုတ်လားဘဝပေါင်းစုတောင်းအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍သလုံးစင်ဖြူထိုသည့်သူကငါမှုကောင်းမှုအစုစုကိုဆည်းပြုခဲ့မိရတော်ပြီဟု မိမိပြုမူသဆင်ဖြူ၍ပြည့်မြူမနှောဤသဘောကို တွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆက်တန်တာဆက်ဝဲစိတ်လက်ကြည်သာရုပ်လွမ်းဖြာ၍ချမ်းသာကောင်းကျိုးဒီတိုးသို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝဲနတ္ထာ သံဗုဒ္ဓီဟုတ်ကလားမှန်ပါဗျာ gain ဖြည်းဖြည်းလေးအတိတ်ပဲဆင်ញနှလုံးသွင်းပြီဆိုတာ တခါ တ်စွာဘုရားလက်ထက်ကအခုသဟဘုံညကာရီအသင်းလို့အသင်းတစ်သင်းရှိတယ်သူတို့တော့ဘာခေါ်လဲဆိုတော့ဓမ္မိကဥပါဒကအသင်းလို့ခေါ်တယ်ဓမ္မိကဥပါဒကအသင်းဆိုတာတရားဆောင်သောဥပါဒကများအသင်းလို့အဓိပ္ပာယ်ရသူတို့အသင်းက အသင်းသားလည်းများတယ်ပြီးတော့ပစ္စည်းရှိတဲ့ပုံကိုယ်တွေလည်းအပါအဝင်များတယ်ဒီတော့ဒါနလည်းလက်မနေဘူးသီလလည်းလုံခြုံအောင်စောင့်ထိုင်နေ တစ်ဖွဲ့လုံးဘာဝနာပွားတဲ့အခါလည်းပွားတယ်ဝေယဝစအလုပ်တယ်လည်းလုပ်တယ်ကုသိုလ်ကောင်းမှုမှန်များ အကုန်လုံးတက်ညီလက်ညီစိတ်တူကိုမြတ်လောက်ကြတယ် ဓမ္မိကဥပါဒကအသင်အဲဥပါဒကဆိုတာကတော့အမျိုးသားတွေပြောတာဒါပေမဲ့လို့အဲ့ဒီအသင်မှာအမျိုးသမီးတွေလည်းပါတာပဲအမျိုးသမီးကြတော့ဥပါတိကာလို့ခေါ်တယ်ဒါပေမဲ့ဒီအသင်နာမည်ကတော့ဥပါဒကဓမ္မိကဥပါဒကလို့ကြောင့်အမျိုးသားတွေဗရဏထားပြီးတော့မှဲ့တာ ရောင်နောက်စရုံးပါပေါ့လေအမျိုးသားပြောလို့ရှိရင်အမျိုးသမီးလည်းပါတာအဲ့ဒီအသင်းသူအသင်းသားတွေဘယ်တော့မှမကောင်းဘူးလို့ကောင်းမှုကုသိုလ်မှန်မြတ်နေမနာညမနာရှာဖွေးပြီးလုပ်ဒါနပြုတယ်သီလဆောက်ပြီးတဲ့ဘာဝနာအထုတ်တဲ့တရားနာတယ်ဝေယဝစ္စဆောင်တဲ့တကြည်ရဥတွေရောဥတွေပြုစုတယ်အစရှိသည်ဖြင့်အဲ့ဒါလိုလုပ်တာ အဲ့ဒီအသင်းကဥစည်းဥဆောင်နဲ့ပါတဲ့တခါကြီးတယောက်ဒီနေ့မကြမ်းမှမှာအပြင်းထန်ဖြစ်ပြီးတော့သေသွားသေခါနေဖြစ်သွားတယ်သေခါနေဖြစ်သွားတော့သူသာသမီးတွေကရောအသင်းတွေဥသင်းသားတွေရောအေးသေခါသူတော့ဒီတောင်ကတက်မှာမဟုတ်တော့ဘူးအဲ့တော့သူကောင်းရာသူကတိရအောင်တို့ပုတ်ပေးရမယ်ဆိုပြီးတော့ မြတ်စွာဘုရားအကြောင်းတော့သွားပြီးတော့အဲ့ဒါဓမ္မိကဥပဒကအတွက်ပယိတ်တရားပယိတ်တရားတော့ပယိတ်ပယိတ်ဒီမှာအခုလိုပယိတ်မဟုတ်ဘူးသုတ်ဒေသနာတော့ရွတ်ဖတ်ပြီးတော့ပေးဖို့သံဃာတော်တွေကြွတော်မူပါဘုရားဆိုတော့လျှောက်တယ်သံဃာတော်တွေကလည်းကြွလာတယ်ဒီတကာကြီးကထင်ရှားတာသူကလည်းဓမ္မိကဥပဒကအသင်းမှာအမှုဆောင်လူကြီးတယောက် ဦးစီးကောင်းဆောင်ပုဂ္ဂိုလ်တရားဆိုတော့တန်ဃာတွေကလည်းချီးမြှောက်ခြင်းတယ်ဒါနဲ့ကြွလာပြီးတခါကြီးကတော့အဲ့ရကိုပက်လက်ပဲတတိကတော့ကောင်းကောင်းရှိပါတယ်အဲဒီတခါကြီးရဲ့ညောင်ဆောင်ပက်လက်မှာတန်ဃာတော်တွေခုံနေနဲ့ထိုင်ပြီးတော့တရားကြီးကပဲပြောတာတတိပဋ္ဌာန်တရားတော့ရှင်းမြတ်ပါဗျာလို့ဆိုတော့ တတိပဌာမဟာတတိပဌာနာတုတ်ဒေသနာတော်သံဃာတွေကညီညီညာညာဖြည်းဖြည်းမှန်မှန်ကြီးညိုပွဲရှိအောင်ရွတ်တယ်ဧကာယနောယံဘိကဝေမကောသတ္တနာဝိသုရိယသောကပရိဒေဝနာသမတိခမာယဒုက္ခဒေါမနသနာအထေခမာယညာယတအဓိခမာယနိဗ္ဗာန်တသစ္စိကရိယာယ တ္တာရောတတိပဋ္ဌာနာယတမေသတ္တာရောဣဒဘိက္ခဝေဘိက္ခု ကာယေကာယ ानु ပတိဝိဟရတိအာတပိသမ္ပဇာနောတတိမာဝိနယလောကေဘိဇာဒောမနတံဝေဒနာတုဝေဒနာနုပတိဝိဟရတိအာတပိသမ္ပဇာနောတတိမာဝိနယလောကေဘိဇာဒောမနတံ စိတ်တေစိတ်တ ानु ပတိဝိဟရတိအာတပိသမ္ပဇာနောတတိမာဝိနေယလောကေဖိဇာဒောမနတံဓမ္မေသူဓမ္မ ानु ပတိဝိဟရတိအာတပိသမ္ပဇာနောတတိမာဝိနေယလောကေဖိဇာဒောမနတံအဲဒါလိုမဟာတတိပဋ္ဌာနာတုတ်ဒေသနာတော့တန်ဃာတော်တွေကရွတ်တယ် ဒကာကြီးကလည်းမျက်စိမှိတ်ပြီးသေချာအာယုံပြုနားထောင်အာယုံနားထောင်နေရင်ကတစ်ချိန်မှာလက်နဲ့ကပြီးနေကြပါအောင်နေကြပါအောင်လို့ဒီလိုပြောလိုက်နေကြပါအောင်နေကြပါအောင်ပြောတော့တန်ဃာတော်တွေကသူတို့ရွတ်တာကိုခဏဆိုင်မအောင်လို့ပြောတယ်ထင်လို့ရက်လိုက်ကြမရွတ် အဲ့ဒီခါကျတော့မှဒကာကြီးကပြောတာဆရာတော်များအရှင်မြတ်ဖုရားအရှင်မြတ်မြတ်ဖုရားခွင့်လွတ်ပါတပိတော့ဟာအရှင်မြတ်မြတ်ကိုရပ်ဖို့ပြောတာမဟုတ်ဘူး။အော်မှာနာယထာတွေလာနေပါတယ်။အဲ့ဒီနာယထာတွေတဲကတာဝဇိဏနာယထာကနတ်တွေကတပိတော့ကိုခေါ်နေပါတယ်။သူကတော့မျက်စိမိတ်ထားတာ အဲ့ဒါကြောင့်မလို့တရားနာတော့မို့မလိုက်ပြရစေနဲ့အောင်စောင့်မအောင်ဆိုင်မအောင်လို့တပည့်တော်ပြောတာပါဗျာ၆တယ်အဲ့ဒီနိုင်ရထားတွေကိုသံဃာတော်တွေလည်းမမြင်ရဘူးဘေးကတရားနာနေတဲ့ပုဂ္ဂိုလ်တွေလည်းမမြင်ရဘူးသူပဲမြင်ရတယ်အဲ့ဒါမှ ။အင်္ဂါတော်တွေကလည်းအဲ့ဒါလိုပြောတော့မှဆက်ပြီးရွတ်တယ်။ရွတ်ပြီးတော့အချိန်တန်တဲ့အခါကျတော့ရပ်ပြီးတော့ဒကာကြီးနှုတ်ဆက်ပြီးပြန်သွားတယ်။အဲ့ဒါဟာအဘိဓမ္မာသဘောအရာပွဲလွန်ငါးနည်းပုဂ္ဂိုလ်ရဲ့သုတိစိတ်နဲ့ကပ်နေတဲ့မရဏတဏ္ဍဇောသေဂာနိဇောစိတ်ဟာ အာယုံသုံးခုတစ်ခုခုအာယုံပြုတယ်တဲ့သူကမရဏတဏဇောစိတ်လို့ခေါ်တယ်မရဏတဏဆိုတာသေကနိဇောစိတ်အာယုံသုံးခုတစ်ခုခုအာယုံပြုမိတယ်တဲ့ကိုပြုခဲ့တဲ့ကုသိုလ်ကံသို့မဟုတ်အကုသိုလ်ကံကိုယင်လဲပြန်ပြီးတော့ဆင်ခြင်မိနှလုံးသွင်းမိတယ်တဲ့အဲ့ဒီပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံကိုအခုပြုနေတယ်လို့စိတ်ထဲမှာ ခံစားရတယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်အဲ့ဒီကုသိုလ်ကံအကုသိုလ်ကံပြုတော့ကကုသိုလ်အကုသိုလ်ကံကိုပြည့်မြောက်စေတဲ့အချမ်းအရာအကြောင်းတွေကာမနမိတ်ခေါ်တယ်ကုသိုလ်ကံအကုသိုလ်ကံဆိုတော့ကံခေါ်တယ်အဲ့ဒီကုသိုလ်ကံအကုသိုလ်ကံပြည့်မြောက်စေတဲ့အချမ်းအရာအကြောင်းဝတ္ထုတွေကိုတော့ ကာမနမိတ်ခေါ်တယ်ဥပမာတရားအားထုတ်လေအမြဲအားထုတ်လေရှိတဲ့ပုဂ္ဂိုလ်ဟာတရားအားထုတ်တဲ့ကုသိုလ်ကံဟာသူ့မှာအမြဲပြုတဲ့အာစိဏကံအဲ့ဒါသူတေဂာနိသောမှာဆိုရင်အဲ့ဒီသူတရားအားထုတ်တာပြန်ပြီးသတိရတယ်သူကသူတရားမှတ်နေသလိုပဲထင်ရတယ်ပြီးတော့ တရားအထုတ်ရကြောင်းတရားပြတဲ့ဘုန်းကြီးပြီးတော့တရား အထုတ်ပဲအထုတ်ဖက်အဲ့ဒီကိုတရားအထုတ်နေတယ်ဆိုတာကိုသွားပြီးတော့စဉ်းစားမိတာကကာမနမိတ်အဲအဲ့ဒီအဲ့ဒါကကံနမိတ်ခေါ်တယ်ကံအာယုံခေါ်တယ်တရားအထုတ်ရကြောင်းတရားပြတဲ့ဘုန်းကြီးတရားအထုတ်ဖို့အထုတ်ဖက်တယ်အဲ့ဒါကကာမနမိတ်ခေါ် အဲ့ဒီကာငါယုံခေါ်တဲ့ကိုလုတ်ခဲ့တဲ့အလုတ်ရင်လည်းပြန်ပြီးတော့အခုလုတ်နေရသလိုစိတ်ထဲမှာဆင်ញံမိအကာမနမိတ်ခေါ်တဲ့အဲ့ဒါလိုအဲ့ဒီကံပြင်းမြောက်စေတဲ့အချမ်းအရာအကြောင်းဝတ္ထုတွေအဲ့ဒါတွေရင်လည်းပြန်ပြီးတော့အာယုံပြုမိတယ်ဥပမာနွားသအသက်မွေးတဲ့လူဆိုလို့ရှိရင်သူကိုယ်သူနွားသနေတာပြန်ပြီးတော့ဆင်ញံမိရင်ကံအာယုံကိုအာယုံပြုမိတာ အဲဒီလိုမဟုတ်ဘဲနဲ့အသက်ခံရတဲ့နွားနွားတတ်တဲ့လက်နဲ့တွေနွားတပ်ဖို့တက်ဖက်တွေအစရှိသည်အဲ့ဓာတွေစိတ်ထဲမှာဆင်ញင်မိတွေးမိနှလုံးသွင်းမိတယ်ဆိုရင်အဲ့ဒါကာမနမိတ်အာယုံခေါ်တယ်နောက်တစ်ခုကတော့ဂတိနမိတ်အာယုံဂတိနမိတ်အာယုံဆိုတာကိုလာရရောက်ရမဲ့ဘဝမှာရှိတဲ့အခြေအနေတွေ ဥပမာငရဲကြရမယ်ဆိုလို့ရှိရင်ငရဲသားတို့ငရဲအိုးတို့ငရဲမီးတို့အစရှိသည်အဲအဲ့ဒါတွေလာရရောက်မယ်ဘဝအခြေအနေတွေကိုစိတ်ထဲမှာလာတွေ့တယ်အဲ့ဒါကိုဂတိနမိတ်ခေါ်တယ်ဥပမာနတ်ပြည်ရောက်မယ်ပုံမဆိုလို့ရှိရင်နတ်ဘုံနန္ဒနေနတ်ထားတွေနတ်သမီးတွေနတ်ကကြည်တွေဒါတွေစိတ်ထဲမှာသွားမြင်နေတယ်တကယ်မြင်လာတော့မဟုတ်ဘူးเนาะစိတ်ကမြင်နေတာ အဲ့ဒါဂတိနမိတ်ပဲအဲ့တော့အခုဒီတကာကြီးနာယထာတွေတွေ့နေတာဘာနမိတ်တော့ဟမ်ဂတိနမိတ်ဟုတ်ကဲ့လားသူဂတိနမိတ်တွေမြင်နေတာသံဃာတော်တွေပြန်သွားတဲ့အခါကျတော့သားတွေသမီးတွေခေါ်ပြီးသားတို့သမီးတို့ အဟုတ်ကကောင်းငင်ဟိုနေရာကိုမင်းတို့ပဝါလေးပြစ်လိုက်ကြစမ်းဆိုတော့ကားတဲ့သမီးတွေကပဝါပြစ်လိုက်တော့ပဝါကလေဟာပြင်းထဲမှာဒီတိုင်းတွဲလဲဆွဲနေသားတဲ့သမီးတွေကတော့ဘာမှမမြင်ရဘူးပဝါလေးဒီတိုင်းလေဟာပြင်းမှာတွဲလဲဆွဲနေတာပဲတွေ့ရသူကပြောတော့အဲ့ဒါတာဝတိန်သာကနာယထပဲတို့လာခေါ်တာ အဲ့ဒီမှာသွားပြီးဘဝချိတ်နေတာအဲ့တော့ငါသားတို့ငါသမီးတို့လည်းဒိုးနဲ့အတူနေရအောင်တာဝတိန်တာမှာပဲရောက်အောင်ကောင်းမှုကုသိုလ်တွေပဲများများပြုကြလို့အဲ့ဒါလို့ဆိုဆုံးမှပြီးတော့ဇီဝိတိန်တွေချုပ်သွားတယ်အဲ့လိုဆိုဆုံးမှပြီးတော့ဇီဝိတိန်တွေချုပ်သွားတော့သူပဲရောက်အဲ့ဒါပဲရောက်မှာပေါ့ ဒီတော့သူအဲ့လိုကောင်းတဲ့ဂရိနမိတ်တွေမြင်တာဟာကောင်းတာပြုကောင်းတာပြောကောင်းတာလုပ်ခဲ့လို့မဟုတ်ဘူးလားဟုတ်ကဲ့လားအပြုလဲဖြူစင်တယ်အပြောလဲဖြူစင်တယ်အကြံအတွေးလဲဖြူစင်တယ်ဟုတ်တယ်မဟုတ်လားကောင်းပြုကောင်းပြောကောင်းသဘောနဲ့ကောင်းသောနှလုံးတစ်ဖြောင်းသုံး၍ ဒီတော့ကောင်းတာလုပ်ခဲ့တဲ့လူဟာမရဏသနာဇောဂတိနမိတ်ထင်ရင်ကောင်းတာပဲပြန်ထင်တာပဲကံကာမနမိတ်ထင်ရင်လည်းကောင်းတာတွေပဲပြန်ထင်တာပဲအဲ့ဒီအကြောင်းမြတ်စွာဘုရားနာ ပေါက်ကြားသွားတယ်ပေါက်ကြားသွားတာကယဟန်တွေကရှောက်နောက်ကြတော့အဲ့ဒီနေတော့မဟုတ်ဘူးအဲ့ဒီတည်းမှာမြတ်စွာဘုရားကမိန့်ကြားတယ်ဣဒ္ဓမောတတိပစ္စမောတတိ ကတပုံညောဥပယထမောတတိသောမောတတိသောပမောတတိဒိဋ္ဌဝါကာမဝိတုဒ္ဓမတနောကတပုံညောကောင်းမှုပြုသောပုဂ္ဂိုလ်သည်ဣဒမောတတိဤပစ္စုပန်ဘဝမှာလည်းကြည်လေရှင်သန်ဝမ်းသာရ၏ပစ္စမောတတိဓမ္မလွန်ဘဝမှာလည်းကြည်လင်ရှင်လန်းဝမ်းသာရ၏ ဥပယထပစ္စုပန်ဓမ္မလောနှစ်တန်သောဘဝတို့၌မောတတိကြည်လင်ရှင်မဝန္တာယ၏သောထုကောင်းမှုကုသိုလ်ပြုသောပုဂ္ဂိုလ်သည်မောတတိအစဉ်သဖြင့်ဝန္တာယ၏ပမောတတိအစဉ်သဖြင့်အလွန်ကြည်လင်ရှင်လန်းဝန္တာယ၏ဘာကြောင့်လဲဆိုတော့ဒုဒိဋ္ဌဝါကာမဝိသုဒ္ဓမတ္တနော အတနောမိမိဤဝိတုဒ္ဓံအထူးစင်ကြယ်သောကာမံကုသိုလ်ကောင်းမှုကိုဒိဋ္ဌဝါတွေ့ရမြင်ရဆင်ញင်စဉ်းစားမိရခြင်းကြောင့်မောတတိကြည်လင်ရှင်လန်းဝမ်းသာရဤပမောတတိအထူးသဖြင့်ကြည်လင်ရှင်လန်းဝမ်းသာရဤသဘောပေါက်လားဟုတ်ကဲ့လားဒီဘဝမှာလည်းကြည်လင်ရှင်လန်းဝမ်းသာရတယ်နောက်ဘဝမှာလည်း ကြည်လင်ရှင်လန်းဝမ်းသာရတဲ့ဘဝနှစ်ခုလုံးမှာပဲကြည်လင်ရှင်လန်းဝမ်းသာရတယ်ဘာကြောင့်လဲဆိုတော့စိတ်ကကိုပြုခဲ့တဲ့ကောင်းမှုကိုပဲပြန်ပြန်ပြီးဆင်ញင်စဉ်းစားမိလို့ဆင်ញင်စဉ်းစားမိတဲ့အခါကျတော့ဘယ်လိုဆင်ញင်စဉ်းစားမိလဲဆိုတော့ဒိဋ္ဌဝါကမ္မဝိသုဒ္ဓမတနောအတ္တနောမိမိဤကမ္မံကောင်းမှုကုသိုလ်ကံကိုဒိဋ္ဌဝါ ပြန်လီတွေ့မြင်ဆင်ញင်ရခြင်းကြောင့်ပမောတတိဝမ်းမြောက်ရမောတတိဝမ်းမြောက်ရ၏ဘယ်လိုဆင်ញင်မိလဲဆိုတော့မေငါဤကမ္မံပြုလို့သမျှအမှုသည်ဝိတုဒ္ဓအလွန်စင်ကြယ်လှပေ၏ပြုလို့သမျှကောင်းမှုကုသိုလ်တွေငါကောင်းတာတွေကြီးပဲလုပ်ခဲ့မိတာပဲကောင်းတာတွေကြီးပဲပြောခဲ့မိတယ်အပြစ်ကနာတွေပဲပြောမိခဲ့တယ်အပြစ်ကနာတွေကြီးပဲကြံတွေးမိခဲ့တယ်လို့ အဲဒါလို့မှကိုကောင်းတဲ့စင်ကြယ်တဲ့အပြစ်ကင်းတဲ့အလုပ်တွေပြန်ပြီးတွေးမိတယ်ဆိုရင်တော့ဝမ်းမသာပဲနေမလားအဲဒီဘဝလည်းဝမ်းသာတယ်ဝမ်းသာသမျှကုသိုလ်တိုးနေတာမဟုတ်ဘူးလားအဲအဲ့ဒီကုသိုလ်တိုးသမျှလည်းပဲကောင်းကျိုးကပိုးပို့ပြီးတော့ဖွံ့ဖြိုးမှာပေါ့မဟုတ်ဘူးလားဒါဖြင့် ဘဝပေါင်းစုသောအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍သလုံးစင်ဖြူထိုသည့်သူကငါမှုကောင်းမှုအစုစုကိုစီးပြုခဲ့မိရတော်ပြီဟုဒါကပြန်ပြီးဆင်ញင်မိတွေးမိပုံနော်ငါမှုကောင်းမှုအစုစုကိုစီးပြုခဲ့မိရတော်ပြီဟု မိမိပြုမူသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကို တွေးတော်မိတိုင်းပီတိလိုင်းဖြင့်တွေးတိုင်းတွေးတိုင်းဝမ်းသာလုံးဆုံးပီတိလိုင်းနေကြွမျက်ရည်တောင်ကြတယ်ဆိုတာအဲ့ဒီပီတိမျိုးပေါ့ကိုပြုတဲ့ကောင်းမှုအာရပါရပြန်ပြီးဆင်ញံပြီလို့ဝမ်းသာမိပြီဆိုလို့ရှိရင်မျက်ရည်တောင်မကြဘူးလားကြရတယ်နော် ဘေတိလိုင်းဖြင့်ရှက်တိုင်းရဲ့လေးချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆက်တန်သာဆက်တွင် စိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းတို့ကောင်းကျိုးဒီတိုးသို့ဖွံ့ဖြိုးကြည်ကျပွင့်လန်းကြွယ်သည်ထက်ဝေနတ္ထံသံဖို့တည် အခုနဓမ္မိကဥပဒကလည်းအဲ့လိုမတွေးမိဘူးလားတွေးမိတော့သူသွားရလမ်းကဘယ်လမ်းလဲဒါဖြင့်ဒီဆောင်မုတ်ဟာအဲ့ဒီတကကြီးအကြောင်းပြုပြီးမြတ်စွာဘုရားဟောတဲ့ဣဒမောဒတိပစ္စမောဒတိဂါထာဘာသာပြန်နေလို့များမဆိုးနိုင်ဘူးလားဆိုးခြင်းမဆိုးရော ပြန်ထတာပဲဟုတ်လား ဆိုရင်မှဆိုအဲ့ဒါဘာသာပြန်လာတာပဲခိုင်တစ်ခေါက်ဆိုတော့မဟုတ် မြတ်စွာဘုရားတရားတော့သဘာဝမကြဘူးလားသိကြတယ်ဟုတ်ကဲ့လားအဲ့ဒါရေးတာသိမကြသေးပါဘူးလွန်ခဲ့တဲ့63နှစ်လောက်ကရေးတာလွန်ခဲ့တဲ့63နှစ်လောက်ကရေးတာဟိုင်းဘာတွက်ဘာတွက်နေကြဟမ် ဟေးကိုရင်ဘဝ16နှစ်ကဒီဓမ္မပရပါဠိတော့တဲ့ဒါကိုသင်ရတဲ့အခါကျတော့စိတ်ထဲကတိတ်သဘောကျသွားတယ်သဘောကျသွားတာနဲ့ချက်ချင်းရေးလိုက်တာပဲအဲ့ဒါချက်ချင်းရေးလိုက်တာအဲ့တော့သူနဲ့ဆန့်ကျင်ဘက်ရှိသေးတယ်လေဣဒ္ဓသောစတိပစ္စသောစတိကနပုံညောဥပယထသောစတိ သောသောစတိသောဝိဟိညတိဒိဋ္ဌဝါကာမဝိတိဋ္ဌမတနောအဲ့ဒါရှိသေးတယ်အဲ့ဒါကိုတော့တမျိုးဘာသာပြန်ထားတယ်မဟုတ်လားဘဝစုစုတန်တာထုတွင်အပြုအပျော်သဘောမဖြူထိုသည်သူက ငါမှုမကောင်းမှုအပေါင်းကိုရင်ညောင်းကြာရှိပြုမိသည်မှာမာခဲ့စွာဟုကိုဟာကိုပြုပြစ်တော်ထူဤညစ်ကျဖြစ်တော်အိုမလုံကအအုံပွင့်ရာဆိုပမာတို့မသာနှလုံးမရွှင်ပြုံးနိုင်သောကလိုင်းလျက်သဲဆိုင်ကြွေမြညှိုးခွေလျာ၍စိတ်ကမလန်းယုံညွန်းနွမ်းလျက် ပင်မရိရှာအောက်လန်းသွားသည်လေးပါအပေဖြောင်းဖြောင်းသည်မြတ်စွာဘုရားဟောတာတည်းမှာအိုက်ဂါရနမုတ်ကအထက်အောင်အကြောင်းအရာလည်းတစ်မျိုးစီပဲ။နဲ့ပြန်တော့အဲ့ဒီကဣဒသောစတိဂါထာ အကြောင်းပြောရအောင်မယ်ဟုတ်လား။အခွင့်သာတဲ့အခါမှာပြောမိတာနှမရင် မပြောမိဘူးเนาะ။ တခါလာလဲရုပ်တခါလာနဲ့နာနဲ့ပဲပြီးနေတာအဲတခါတခါဒီလိုဟာမလို့ဘူးလားလို့တယ်နော်စိတ်ကောင်းထားဖို့ရှက်တတ်ဖို့ဥတ္တပရှက်တတ်တဲ့ဟိရောက်တတ်တဲ့ဥတ္တပအရှက်ကြောက်ရှိဖို့အရှက်ကြောက်ရှိပြီဆိုရင်တော့စိတ်ကောင်းမထားဘူးလားအရှက်ကြောက်မရှိရင်တော့မထားပါဘူး အဲ့ဒီမထားတဲ့လူတွေကတော့ဘဝစုစုတန်တာထုတွင်ဆိုတော့လည်းသွားမှာပဲဟုတ်ကဲ့လား gain ပြန်ဆိုသားမအောင်ဘဝပေါင်းစု များဒီတရားဒီနေ့ဟောဖြစ်တာလည်းမသိဘူးအဲကုသိုလ်ကောင်းမှုကိုပေါင်းစုပြီးပြုကြတဲ့သူတော်ကောင်းတွေလောက်တဲ့အလုပ်ကိုသဘောကျလို့မဟုတ်ဘူးလားအေးဒီတော့အခုရင်ကောင်းတာမဟုတ်ဘဲနဲ့နောင်လည်းကောင်းတစ်သက်လုံးလည်းကောင်းတသန္တရာလုံးလည်းကောင်းအောင်ကြိုးစားကြရမယ်ဟုတ်လား